ခန်းကြီး15အငယ်1မှ12ထိုနောက်မှာအဘရှလုံသည်ယထာများနှင့်မြင်းများကို၎င်းမိမိရှိမှပြေးရသောလူ90ကို၎င်းပြင်ဆင်လေ၏အဘရှလုံသည်စိုးစိုးထ၍တကားဝမှရပ်နေတတ်၏အမှုရှိသောသူသည်စီရင်တော်မူခြင်းကိုခံအံ့သောငှာရှင်မြင်းထံတော်သို့လာသောအခါအဘရှလုံကတင်သည်အဘယ်မျိုးသားဖြစ်သည်ဟုမေးလျင်ထိုသူက ကိုရော့ကျွန်သည်ဤမည်သောဣဒရလ အမျိုးအနွယ်သားဖြစ်ပါ၏ဟု ပြန်လျှောက်သော်အဘရှလုံကသင့်အမှုသည်ဟုတ်မှန်လျောက်ပတ်ပေ၏သို့တော်လည်းသင့်မှုကိုရှင်မြင်မှဆ၍အဘယ်သူမျှနားမထောင်ဟု ပြောဆိုတတ်၏တဖန်တုံငါသည်ဤပြည်၌တရားစီရင်သော မင်းဖြစ်ပါစေသောတို့ဖြစ်လင်တရားမှုရှိသော အမှုသည်အပေါင်းတို့သည်ငါထံသို့လာ၍ငါသည်တရားဖြင့်စီရင်မည်ဟု ဆိုတတ်၏လူတစုံတယောက်သည်ယိုသေးစွာပြု၍ ချင်းကပ်သောအခါအဘရှလုံသည်လက်ကိုဆန့်၍ထိုသူကိုကန်လျက်နမ်းလေရှိ၏ထိုတို့စီရင်တော်မူခြင်းကိုခံအံ့သောငါရှင်မြင်းထံတော်သို့လာသောဣဒရေလမျိုးသားအပေါင်းတို့အားအဘရှလုံပြု၍သူတို့စိတ်နှလုံးကိုခိုးလေ၏လေးနှစ်လွန်သောအခါအဘရှလုံသည်ရှင်မြင်းထံတော်သို့ဝင်၍အာရဖျားသည်အကျွန်ုပ်ကိုတဖန်ယေရုရှလင်မြို့သို့ဆောင်းတော်မူလျင် ဒါဝရဖျားဝတ်ကိုအကျွန်ုပ်ပြုပါမည်ဟုကိုရော့ကျွန်သည် ရှုရိပြည်ဂေရှုရမြို့၌နေသောအခါတစ္ဆာဂတိပြုပါပြီတို့ဖြစ်၍ကျွန်တော်သည်ဒါဝရဖျားတစ္ဆာဂတိပြုသည့်အတိုင်းဟေပြုံမြို့သို့တွား၍တစ္ဆာဝတ်ကိုဖြေရမည်အကြောင်းအခွင့်ပေးတော်မူပါဟုလျှောက်လျင်ရှင်မြင်းကညင်ဝတ်စွာတွားလို့ဟုမိန့်တော်မူ၏ထိုအခါအဘရှရုံသည်ထ၍ဟေပြုံမြို့သို့တွား၏တို့ရတွင် ရှုဝက်သော သူတို့ကိုဣဒရေလအမျိုးအနွယ်ရှိသမျှသို့အနှံ့ပြားစေလွတ်သဖြင့်သင်တို့သည်တဘိုးမှုတ်တံကိုကြားသောအခါအဘရှလုံသည် ဟေဗြုန်မြို့၌နန်းထိုင်တော်မူပြီဟု ပြောဆိုကြလော့ဟုမှားထားလေ၏အဘရှလုံခေါ်သောလူနှရာတို့သည်ယေရုရှလင်မြို့ထဲက ထွက်သွားကြ၏သူတို့သည်အဘယ်မှုကိုမျှမသိဘဲကောင်းသောစိတ်နှင့်လိုက်ကြ၏ဒါဝိဒ်၏တိုင်ပင်ဘက်ကီလိုမျိုးသားအဟိတောဖေလသည် မိမိနေရာကီလိုမြို့၌ရစ်ပူဇော်လျက်ရှိ၍အဘရှလုံခေါ်လေ၏အဘရှလုံနောက်သို့လိုက်တော်သူတို့သည်တိုးပွားများပြားသဖြင့်ပုန်ကန်ခြင်းအမှုအားကြီးလေ၏အငယ်73မှ23တည်င်းပြောသောသူတယောက်သည်ဒါဝိဒ်ထံသို့လာ၍ဣဒရလမျိုးသားတို့၏စိတ်နှလုံးသည်အဘရှလုံဘက်သို့ပါသွားပါပြီဟု ကြားလျှောက်လေ၏ ဒါဝိဒ်ကလည်းငါတို့သည်ထ၍ပြေးကြကုန်ဟံမပြေးလင်အဘရှလုံလက်နှင့်မလွတ်အလင်းမြန်ထွက်ကြကုန်ဟံသို့မဟုတ်လင်သူသည်ချက်ချင်းတိုက်လာသည်ဖြင့်ငါတို့ကိုဘေးပြု၍မြို့ကိုလည်းဓာနှင့်လောက်ကြံလိမ့်မည်ဟုယေရုရှလင်မြို့တွင် အထံတော်၌နေရှိသောကျွန်အပေါင်းတို့အားမိန်တော်မူ၏ရှင်မြင်းဤကျွန်တို့ကလည်းအရှင်မင်းကြီး စီရင်တော်မူသမျှတို့ကို ကိုရော့ကျွန်တို့သည်ပြုပါမည်ဟုလျှောက်ကြလျှင်၊ရှင်ဘုရင်သည်နန်းတော်သားအပေါင်းတို့နှင့်တကွထွက်သွား၏။သို့ရာတွင်နန်းတော်ကိုစောင့်စေခြင်းငှါကိုယ်လုပ်တော်မိန်းမတကျိပ်တို့ကို ထားခဲ့လေ၏။ထိုသို့ရှင်ဘုရင်နှင့် ကိုယ်တော်၌ပါသောသူအပေါင်းတို့သည်ထွက်သွား၍ဗေသာမေရက်ရွာမှာစားခန်းချကြ၏။ကျွန်တော်မျိုးအပေါင်းတို့သည်ခြံရံလျက်လိုက်ကြ၏။ဂါသမြို့မှ လိုက်လာသောသူခြောက်ရာတည်းဟူသော ဂိတ္တိလူ အပေါင်းနှင့်ခေရသိလူ၊ပေလသိလူအပေါင်းသည် ရှေ့တော်၌ချီသွားကြ၏။ထိုအခါရှင်ဘုရင်သည်ဂိတ္တိလူအိတ္တဲအားလည်း၊ငါတို့နှင့်အဘယ်ကြောင့်လိုက်သနည်း။ရှင်ဘုရင်ထံသို့ပြန်၍နေလော့။သင်သည်တပါးအမျိုးသားနေရာမကျသောဧည့်သည်ဖြစ်၏။မနေ့ကသာရောက်လာသည်ဖြစ်၍ယနေ့ငါတို့နှင့်အတူအရပ်ရပ်လှည့်လည်ရမည်လော။ငါသည်သွားရသော အခွင့်ရှိသည်အတိုင်း သွားရသောကြောင့်သင်သည်အမျိုးသားချင်းတို့ကိုခေါ်၍ပြန်လော့။ကရုဏာနှင့်သစ္စာရှိပါစေသောဟုမိန့်တော်မူ၏။အိပ်ထဲကလည်း၊ထာဝရဘုရားအသက်၊အရှင်မင်းကြီးအသက်ရှင်တော်မူသည်အတိုင်း၊အကယ်၍အရှင်မင်းကြီးအသက်တော်ဆုံးသည်ဖြစ်စေ၊ချမ်းသာသည်ဖြစ်စေ၊ရှိတော်မူရာအရပ်၌ကိုယ်တော်ကျွန်ရှိပါလိမ့်မည်ဟုရှင်ဘုရင်အားပြန်လျှောက်သော်၊ဒါဝိဒ်ကချီသွားလော့ဟုအိပ်ထဲအားမိန့်တော်မူသဖြင့် ဂိတ္တိလူအိတ္တဲသည်မိမိ၌ပါသော လူကြီးလူငယ်အပေါင်းတို့နှင့်တကွချီသွားလေ၏။ပြည်သူပြည်သားအပေါင်းတို့သည် ပြင်းစွာငိုကြွေးကြ၏။နောက်တော်၌လိုက်သောသူအပေါင်းတို့သည်ချီသွား၍၊ရှင်ဘုရင်သည်ကိုယ်တော်တိုင်ကေဒြုန်ချောင်းကိုကူးလျှင်၊လူအပေါင်းတို့သည် ကူး၍တောလမ်းသို့လိုက်သွားကြ၏။24 ဇာဒုတ်နှင့်လေဝိလူအပေါင်းတို့သည်လည်း၊ဘုရားသခင်၏ပဋိညာဉ်သေတ္တာတော်ကိုထမ်းလျက်ရောက်လာ၍သေတ္တာတော်ကိုချထားကြ၏။လူအပေါင်းတို့သည်မြို့ထဲကထွက်၍မကုန်မှီတိုင်အောင်အဗျာသာသည်ယဇ်ပူဇော်လျက်နေ၏။ရှင်ဘုရင်သည်ဇာဒုတ်ကိုခေါ်၍ဘုရားသခင်၏သေတ္တာတော်ကိုမြို့ထဲသို့ ပြန်ပို့လော့။ထာဝရဘုရားသည်ငါ့ကို စိတ်တော်နှင့်တွေ့လျှင်၊ငါ့ကိုပို့ပြန်၍သေတ္တာတော်ကို၎င်း ကျိန်းဝတ်တော်မူရာအရက်ကို၎င်းပြတော်မူမည်။သို့မဟုတ်သင့်ကိုငါအလိုမရှိဟုငါ့အားမိန့်တော်မူလျှင်၊ငါရှိပါ၏။အလိုတော်ရှိသည်အတိုင်းပြုတော်မူစေသတည်းဟူ၍၎င်း၊ယဇ်ပုရောဟိတ်ဇာဒုတ်အားလည်း၊သင်သည်ပရောဖက်ဖြစ်သည်မဟုတ်လော။သင်၏သားအဟိမတ်နှင့်အဗျာသာ၏သားယောနသန်၊ထိုသားနှစ်ယောက်တို့ကို ခေါ်၍မြို့သို့ငြိမ်ဝပ်စွာ ပြန်သွားလော့ သင်တို့ကြားလျှောက်စေသောစကားမရောက်မှီငါသည်တောလွင်ပြင်၌ဆိုင်းလင့်၍နေမည်ဟု မိန့်တော်မူသည်အတိုင်း၊ဇာဒုတ်နှင့်အဗျာသာတို့သည်ဘုရားသခင်၏သေတ္တာတော်ကိုယေရုရှလင်မြို့သို့ပြန်ပို့၍ထိုမြို့၌နေကြ၏။ဒါဝိဒ်သည်လည်းငိုလျက်၊ဦးခေါင်းကိုခြုံလျက် ရှင်နှင်းကိုချွတ်လျက်တန်လွင် တောင်ပေါ်သို့တက်လေ၏နောက်တော်သို့လိုက်သောသူအပေါင်းတို့သည်လည်းဥကောင်းကိုခြုံလျက်ငိုကြွေးလျက်တက်ကြ၏အငယ်37မှ39အဘရှလုံနှင့်ဝမ်း၍ပုန်ကန်သောလူစုထဲမှအဟိတောဖေလာလည်းပါကြောင်းကိုဒါဝိဒ်သည်ကြားလျင်အိုထာဝရဘုရားအဟိတောဖေလပေးသောအကြံကို မိုက်သောအကြံဖြစ်စေတော်မူပါဟုဆုတောင်းလေ၏ တောင်ပေါ်သို့ရောက်သောအခါဒါဝိဒ်သည်ဘုရားသခင်ကိုကိုးကွယ်၏အာခိမြို့သားဟုရှဲသည်လည်းအင်ကြီးကိုဆုပ်လျက်ခေါင်းပေါ်မှာမြေမုံကိုတင်လျက်ခရီးဥချိုပြုအပ်သောငါလာ၏ဒါဝိဒ်ကလည်းတင်ဒီငါနှင့်တူလိုက်လျင်ငါကိုနှောက်ရှက်လိမ့်မည်မြို့သို့ပြန်၍အဘရှလုံအားအရှင်မင်းကြီးကျွန်တော်ဒီခမည်းတော်ထံ၌ ကျွန်ခံဘူးသည်နိတူကိုရောထံ၌ကျွန်ခံပါမည်ဟုလျှောက်လင် အဟိတောဖေလပေးသောအကြံကိုငါဘက်မှနေ၍ဖြစ်နိုင်လိမ့်မည်မြို့တွင်တင်းနှင့်တူယေပရောဟိတ်ဇာဒုတ်နှင့်အဗျာတာတို့သည် ရှိကြသည်မဟုတ်လောတို့ဖြစ်၍နန်းတော်၌ကြားသမျှကိုယေပရောဟိတ်တို့အားပြန်ပြောရမည်သူတို့၌ဇာဒုတ်ဤသားအဟိမတ်နှင့်အဗျာတာဤသားယောနသန်သားနှစ်ယောက်ရှိကြ၏ ကြားနိုင်သမျှကို ထိုသားတို့တွင်ငါ့ထံသို့ပေးလိုက်ရမည်ဟု မိန့်တော်မူသည်အတိုင်း၊ဒါဝိဒ်၏အဆွေခင်ပွန်းဟုရှဲသည်မြို့သို့ပြန်သွား၏။အဗရှလုံသည်လည်းယေရုရှလင်မြို့သို့ဝင်လေ၏။